ကျေးဇူးတော်ရှင်အေကမဟာပန္တိတမိုးကုတ်ဆရာတော်ဘုရားကြီးမရပူရမြို့မင်္ဂလာရိပ်သာဓမ္မယုံကြီးဘော်တွင်9ရက်2လ60ခုနှစ်၌ဟောကြားဆုံးမတော်မူအပ်သောအေကိဝစ္စပုံနာအားမိနစ်ဥပမာပြပုံတရားတော်ဖြင့်တဲ့ပရိစ္ဆသမုပ္ပါကိုခန္ဓာယခုဖြစ်နေတဲ့ခန္ဓာကြီးဟာပရိစ္ဆသမုပ္ပါအစ်စ်ပဲ ဆိုတာသဘောကျမှဒိဋ္ဌိကပြုတ်တယ်အဲဒီပရိစ္ဆေသမုပ္ပါသဘောကျလို့ဒိဋ္ဌိပြုတ်မှနိဗ္ဗာန်ကိုလည်းသဘောကျနိုင်တယ်ဒါရင်ပရိစ္ဆေသမုပ္ပါနားလည်မှသာလျှင်မိမိခန္ဓာဖြစ်နေတဲ့ပရိစ္ဆေသမုပ္ပါနားလည်မှဒိဋ္ဌိပြုတ်ဒိဋ္ဌိပြုတ်မှနိဗ္ဗာန်ကိုသဘောကျသဘောကျတဲ့ပုဂ္ဂိုလ်မှလည်းသန္တာပြင်ဝရိယပြင်ပြီးဒီကာလ ပြင်းပြပြီးဒီကလာအထုတ်ဖြစ်တယ်ဆိုတာဒကာဓမ္မတွေမှတ်ထားကြပါဒါဖြင့်ဒကာဓမ္မတို့စဉ်းစားစရာကောင်းတယ်။ဩအခုဆရာဘုန်းကြီးကပြောလိုက်တဲ့နိဗ္ဗာန်ဘုရားဘာသာမှန်ကနိဗ္ဗာန်သဘောကျဖို့ရေးကြည့်တယ်။နိဗ္ဗာန်သဘောကျခြင်းလဲခန္ဓာပရိစ္ဆေသမုပ္ပါကိုနားလည်မှဒိဋ္ဌိပြုတ်တယ်။ဒိဋ္ဌိပြုတ်မှလည်းနိဗ္ဗာန်ကိုသဘောကျနိုင်တယ်ဆိုတော့ နိဗ္ဗာန်အရန်တောင်းပြီးဒီကလာအရန်လိုချင်တဲ့ပုဂ္ဂိုလ်နဲ့တော့ဖြင့်ဒကာကျွဲတို့ဒကာတစ်တို့တော့ကွာချားနေပြီယမနံကွာချားနေပြီတဲ့ဘယ်နဲ့ကြောင့်ဆရာဘုန်းကြီးကကွာချားနေတယ်လို့ဒကာဓမ္မတွေပြစ်တင်ရပါလိမ့်မလို့ဆိုတော့ပြိဿမုပ္ပါနားမလဲလို့ရှိရင်ဒကာဓမ္မတို့သိတဲ့အတိုင်းဒုက္ခနားမလဲတော့မှန်ပါဗျာ ဒုက္ခနားမလဲတဲ့ပုဂ္ဂိုလ်ကဒုက္ခကြိုက်ပါတယ်ဆိုတဲ့ဥစ္စာအလကားပြောတာပေါ့ဒုက္ခမှနားမလဲပဲနဲ့ဒုက္ခကြိုက်ပါတယ်ပြောတာကတော့အလကားပြောတဲ့အိဗယ်ရှင်းလင်းနေတော့ပရိစ္ဆေဘုရားနားမလဲတော့ဒုက္ခလည်းနားမလဲဒိဋ္ဌိကလည်းမပြုတ်ဒီတဲကနိဗ္ဗာန်လိုချင်မြန်တယ်ဆိုတော့အော်သူသူများလိုချင်လို့လိုချင်တာကိုမိဘရိုးရာလိုချင်တာကိုဆိုတာပဲတကသစ်တို့အဖြေရ တကအောင်ဒါပဲဖြေရတာနော်ဒါဖြင့်ဒီကကြွယ်စဉ်းစားကြည့်သာဆရာကောင်းသမားကောင်းမတွေ့ဘဲနဲ့နိဗ္ဗာန်လိုချင်တဲ့ပုဂ္ဂိုလ်များအဲအကြောင်းကျိုးမဆက်ပါဘူးဆက်သေးရဲ့အကြောင်းကျိုးမဆက်ဘဲနဲ့ဒကာဓမ္မတို့အရန်လိုချင်ပြီးဒီကလာနေတာဘယ်နဲ့ကြောင့်လိုချင်တာတော့မွေးတော့မပြောတတ်ပါဘူးပဲဖြေမှာပဲမှန်ပါပါ တခြားဘာဖြစ်မှထွက်เสียမရှိဘူးဆိုတာစဉ်းစားစားနဲ့ကြည့်ရင်သိပါတယ်။ကောင်းပြီဒါကဘယ်ကထွက်လာတဲ့စကားတုံးလို့ကောင်းတို့တကသစ်တို့ကမဲလို့ရှိရင်ဖြင့်အဂိဝိသအဂိဝိသဝတ္ထုကိုပြန်ဆက်ပါတဲ့သူမဆုံးသေးပဲကိုတဏှာဥပါဒံ တဏမာနဒိဋ္ဌိချုပ်၍ဥပါဒံရုပ်သိမ့်တဲ့ပုဂ္ဂိုလ်ဟာဘယ်သွားပြီးဒီကလာဖြစ်ကြုံလို့ဆိုတော့ဘုရားကဒီလိုလဲမမဲပါနဲ့ကွာမဖြစ်ဘူးတဏမာနဒိဋ္ဌိချုပ်၍ဥပါဒံရုပ်သိမ့်တဲ့ပုဂ္ဂိုလ်ဟာဘယ်များသွားဖြစ်ကြုံဆိုတော့ဒီလိုလဲမမဲနဲ့မဖြစ်ဘဲနေသလားဆိုတော့ဒီလိုလဲမမဲနဲ့ကွာမဟုတ်ဘူး ဖြစ်ဖြစ်တယ်လဲမဖြစ်ဖြစ်တယ်လဲသဏ္ဍမာနဒိဋ္ဌိချုပ်တဲ့ပုဂ္ဂိုလ်ဟာနောက်ဘဝဖြစ်ဖြစ်တယ်လဲမဖြစ်ဖြစ်တယ်လဲလားဆိုတော့ဒီလိုလဲမရောက်ပါဘူးကွမေးဖို့ရာစကားမရှိပါဘူးကွမဖြစ်ဖြစ်တယ်လဲဖြစ်ဖြစ်တယ်လဲလားလို့မေးပြန်တော့လဲဒီလိုလဲမေးဖို့ရာမင်းစကားမရောက်ပါနဲ့ကွာလို့ဖြေလိုက်အဲ့ဒီအဲ့ဒီဝိသပုံနာက ဒကာကျော်လက်မှန်ချတာမဟုတ်လားရှင်ဗျာတဲ့ရှင်ဗျာနဲ့တပည့်တော်နဲ့ပြောခဲ့တဲ့စကားတွေဟာအရင်တုန်းကတော့ဖြင့်အဖြေနဲ့အမင်းနဲ့အမနာလေရောပိရိကာလနေတော့အင်နာဝမ်းမြောက်ပိရိကာလအမတန်ပဲတဲ့ကြည်သားနေကြတာယခုတော့ဖြင့်တပည့်တော်ရှင်ဗျာတဏှာဥပါဒံချုပ်တဲ့ပုဂ္ဂိုလ်ဘယ်သွားကြုံဆိုတော့လည်းဒီလိုလည်းမမင်းနဲ့ဘယ်သွားတယ်လို့ငါမဟောဘူးလို့ ပြောပြန်တော့တပည့်တော်ဖြင့်ဉာဏ်တုံး၍တွေးဝေတဲ့ဖြစ်သူရောက်ပါပြီလို့ဝမခံဘူးလားဉာဏ်နဲ့တုံးပါပြီတဲ့တွေးဝေတဲ့ဖြစ်လည်းရောက်ပါပြီဆိုတော့ဘုရားကမင်းတွေးဝေတာတွေးမှာပဲကွာပဋိစ္စသမုပ္ပါနားမလဲဘူးကွာဖြေထွက်လာဘုရားနိဗ္ဗာန်သွားတာမဟုတ်လားတရားဓမ္မတွေ တဏှာဥပါဒံချုပ်တဲ့ပုဂ္ဂိုလ်တရားဓမ္မတွေနားလည်ထားတာဥပါဒံချုပ်ရင်ကံချုပ်ကံချုပ်ရင်ဇာတိတရာမရဏချုပ်တော့နိဗ္ဗာန်မနေဘူးလားမနေပါဘူးအဲနိဗ္ဗာန်ကိုသူသဘောကျသေးရဲ့လားမကျပါဘူးဒါဖြင့်တရားဓမ္မတွေကပြိဿသမုပ္ပါသူသဘောမကျတာနဲ့နိဗ္ဗာန်သဘောမကျလို့သူမှိုင်တွေရှတဲ့အဓိပ္ပာယ်သေသေးချာချာသက်ရောက်တယ်လို့မှတ်ထက်ဘူးမှန်ပါပါအဲ့ဒါကြောင့်တရားဓမ္မတွေ ဩဒီဥစ္စာဆရာကောင်းသမားကောင်းလူလိုက်တဲ့ဖြစ်ချင်းမပြောပါနဲ့တော့တို့လိုချင်တဲ့နိဗ္ဗာန်ရိုးရာကြီးပါလားတကယ်ဝန်းင်းကလိုက်လိုက်လဲလဲလူချင်တဲ့အတိတ်ပဲမျိုးကိုဆရာကောင်းသမားကောင်းမတွေ့ရင်တကယ်ကြွယ်တကယ်တက်တကယ်အောင်ပေါ်ကိုမပေါ်ဘူးပေါ်ပါဘူးဘာလို့အရေးကြီးတယ်ဆိုတာစဉ်းစားကြပါ အမှန်ရေးကြည့်နော်တပည့်တော်တို့နိဗ္ဗာန်လိုချင်ပါတယ်ဖျက်တပည့်တော်တို့ဗုဒ္ဓဘာသာပါအိုးအပြောပါပဲလို့ဆိုတကကြွယ်ဆုံးမြတ်ချလိုက်တော့တကယ်လိုလိုချင်ချင်နဲ့နဲ့ချိုက်ချိုက်ရှိပါရဲ့လားလို့ဆိုတော့အခုပုံနာမှာတဲ့ဥပါရံတဏှာဥပါရံချုပ်တဲ့ပုဂ္ဂိုလ်ကဘယ်သွားတော့မေးတော့ဘယ်သွားတယ်လို့ဘုရားဖြေရမှာလဲ ဒုက္ခသိမ့်သွားတာကြီးကိုဖယ်သွားတယ်လို့ဖြေကြလို့သေးတယ်မှန်ပါဗျာအဲ့ဒါသူပြိဿသမုပ္ပါသဘောမကျတော့သူကတွေ့ဝေပြီးဒီကလာတပည့်တော်ညံတုံးပြီးတွေ့ဝေတဲ့ဖြစ်သူတပည့်တော်ရောက်ပါပေါ့ဗျာဆိုတော့အေးမင်းရောက်မှာပဲကြတဲ့မင်းကပြိဿသမုပ္ပါဓမ္မလည်းမင်းကနားမလည်ဘူးပရိစ္ဆသမုပ္ပါဟောရတဲ့ဆရာကလည်းမင်းကကိုယ်ွယ်စိတ်ကခြင်းမရှိသေးလို့ရှိရင်ဖြင့်ဘယ်နည်းနဲ့မှ ဥပါဒံရှုပ်တဲ့ပုဂ္ဂိုလ်ဘယ်သွားတဲ့ဆိုတဲ့ဖြစ်မင်းသဘောကျနိုင်လေရတကြောင်မှမရှိဘူးလို့ဖြေလိုက်မှန်ပါဗျာကဲဘလောက်အရေးကြီးလို့မှန်ပါဗျာဒီကကြွယ်ကဲကျွတ်တို့ခမရတဲ့ဆရာကောင်းသမားကောင်းတဲ့အခါကောင်းဖွင့်ကောင်းတဲ့ကြုံလို့ဩတို့ဒီကားလို့ဆိုရင်ငယ်ရကပဲကြီးပြီးဒီကားလားလာခဲ့ပါလားသူမျိုးလိုချင်လို့နိဗ္ဗာန်ဆိုတာလိုချင်တာနိဗ္ဗာန်ဤသဘောလည်းမသိဘူးနိဗ္ဗာန်သဘောမသိလို့ရှိရင်လေ နိဗ္ဗာန်သဘောဟာပရိစ္ဆေသမုပ္ပါနားလည်မှလည်းနိဗ္ဗာန်သဘောသိမယ်ဆိုတော့ပရိစ္ဆေသမုပ္ပါမှာနားမလဲပဲနဲ့နိဗ္ဗာန်သဘောကိုမသိမသိပဲနဲ့လိုချင်ဆိုတာတခါသစ်ပဲစဉ်းစားကြည့်မသိပဲနဲ့လိုချင်ဆိုတာလိုချင်စစ်တော့မဟုတ်ဘူးဟုတ်ပါပါသဘောပါကြမသိပဲနဲ့လိုချင်ဆိုတာဘာပါလဲဒါဖြင့်တခါကျစဉ်းစားစမ်းမြေရော်ထဲမှာအလုံးနေကြထိုင်ကြ ဩသူတို့နိဗ္ဗာန်တော့လိုချင်လို့လူကြတန်းကြပေးကြကမ်းကြလုံးကြတာပဲထိုက်တန်တဲ့တရားများလဲကြိုးစားကြတာပဲကြိုးစားပင်ကြိုးစား냐ဆိုလဲပြိဿသမုပ္ပါကိုသဘောမကျတော့သူနိဗ္ဗာန်ကိုသဘောကျမဲ့ပုဂ္ဂိုလ်လို့အားလုံးပဲဆိုလို့ရကြပါဒါဖြင့်နိဗ္ဗာန်သဘောကျခြင်းပြိဿသမုပ္ပါ နဲနားလဲပြိဿသမုပ္ပါကိုဒိဋ္ဌိပြုတ်အောင်နားလဲထားမှသာလဲနိဗ္ဗာန်သဘောကျအခုဘုရားကအကိဝဇာတဲ့မင်းသိကတွေ့ပြီးညံတုံးပြီဆိုတာဟုတ်တယ်ကွာမင်းကပြိဿသမုပ္ပါလည်းမင်းကနားမလဲပြိဿသမုပ္ပါနားလဲတဲ့ဆရာကလည်းမင်းကမိဝရှိကပေးတဲ့ကလာသင်္ဟယုပ္ပလုံးလာပြုထားတာကလည်းမရှိတော့ မင်းတွေ့ဝေတယ်ဆိုတာတွေ့ပါပဲကွာသမင်းညဆရာသမင်းညညံနဲ့ကိုပိုင်ညံနဲ့ကြံလို့ဖြင့်မရဘူးကွာဥပါဒံချုပ်တဲ့ပုဂ္ဂိုလ်ဘယ်သွားတယ်ဆိုတဲ့ဥစ္စာကိုမသိနိုင်ဘူး။ဓမ္မတွေအမှန်ခဲနဲ့တရားဆိုတာပေါ်လာ။နိဗ္ဗာန်သဘောကြခြင်းဒီကရှိပြိဿသမုပ္ပါသဘောကြအောင်လို့ဓမ္မနိဗ္ဗာန်သဘောကြမယ်။ဒါရင်ဒါဖြင့် ပရိစ္ဆေသမုပ္ပါကိုဆရာဘုန်းကြီးကတခါကျွယ်ကူရတော်မယ်ဗျကူတော့မှဒီဒကာဓမ္မတွေတပြုံလုံးဟာနိဗ္ဗာန်သဘောကျပြီးဒီကာလဟောနိဗ္ဗာန်အလုပ်လုပ်ဖြစ်မှာသူ့မှာသဘောကျအောင်ပြောမထားလို့ရှိရင်ဖြင့်တဲ့နိဗ္ဗာန်လည်းသဘောမကျလို့နိဗ္ဗာန်လို့ကိုစေယောကိုပါဆိုတာတကအုံလုပ်ပါမှာမလုပ်ဘူးဆိုတော့မသေးကြဘူးလားအဲ့ဒါဟောတို့ယနေ့ တော်တော်ကန်ထူးတဲ့နေပဲဒီဥစ္စာကြည်စံသမယဆရာနဲ့လည်းမရဘူးတဲ့နိဗ္ဗာန်သဘောကျဖို့သဘောမှမကျဘဲနဲ့အာထုတ်နေပြန်လို့ရှိရင်လည်းထုံးစံမှုအာထုတ်တာပဲဆိုပြီးဒီကကလိုလိုချင်းချင်းနှစ်နှစ်သက်သက်မရောက်အရောက်သွားတဲ့သဘောမျိုးဟုတ်နိုင်ပါ့မဟုတ်ပါဘူး။ဒါရင်ရိုးရတဲ့ပြန်ကြသွားသဘောပါ။ကိုင်းဒါပြန်အစ်စ်ကို ပြိဿသမုပ္ပါပြကြပါစို့ဆိုတော့ဒကာရမတို့ပြိဿသမုပ္ပါဆိုတာလည်းခန္ဓာရဲခန္ဓာကိုဆိုတာနော်ပြိဿသမုပ္ပါဆိုတာကခိုင်းတာဖြင့်ရှင်းဥစွာဒကာရမတွေနိဗ္ဗာန်သဘောကြကိုအရေးကိုခန္ဓာသဘောပြိဿသမုပ္ပါခန္ဓာသဘောကြမှာပြီးမယ်ဆိုတော့ကြောင့်ခန္ဓာရှင်ပဲပြပါဦးမယ်ဆိုတာမှတ်ကြမှန်ပါ ခိုင်းရဓမ္မတို့ဒီကနေပြီးဒီကလာမိမိတို့မန္တလေးမှာရှိတဲ့အိမ်ပါဟောပစ္စည်းတွေသားတွေသမီးတွေဘယ်လိုများနေပါလဲမလို့တွေးကြည့်တဲ့အခါကျတော့တွေးစိတ်ကလေးတော့ဟိုအာယုံနဲ့တိုက်ပြီးတွေးစိတ်ကလေးတခုမပေါ်ဘူးလားပေါ်ပါဘူးတွေးစိတ်ကလေးပေါ်လာပြီဒကာဓမ္မတွေဒါပြိဿမှုပါစလိုက်တာပဲတွေးစိတ်ကလေးကဘာပါလိမ့်စတာပဲဒီစိတ်ကစတာနော် ကောင်းပြီဒီစိတ်ဆပြီးတဲ့တွေးစိတ်ကလေးပေါ်ပြီးတွေးပြီးဒီကာလစိတ်ထဲကစိတ်မချဆိုတာလာကြလားမလားပဲဘူးလားဒါဖြင့်တွေးစိတ်နောက်ကနေပြီးဒေါသလာလိမ့်မယ်မလားပဲဘူးအင်းဒါလည်းပြိဿသမုပ္ပါတစ်ခုပေါ်ပြန်ခொနေကတွေးစိတ်ကလေးပေါ်အခုတော့စိတ်မချတဲ့ဒေါသပေါ်ခொနေကတော့ဘာပေါ်အခုတော့ဘာလဲစိတ်မချတဲ့ဒေါသပေါ် အဲစိတ်မချတဲ့ဒေါသပေါ်လာတဲ့အခါကျတော့စိုးရင်တဲ့သောကကနောက်ကလိုက်အင်းခေါင်းငါနှစ်ခုချုပ်ပြီးတစ်ခုပေါ်ပြန်ပြီသောကဝေကလာစိတ်ထဲမှာမချမ်းမသာတဲ့မြေလေးပါလေးရိုးခြင်းတဲ့သဘောလေးတွေလိုက်ပရိဒီဝလိုက်သဘောကျအဲ့ဒီရင်တခါတဲ့ခန္ဓာကိုယ်လေးပြီးထိုင်းမှိုင်းလာပြီးကာယိကဒုက္ခဆိုတာဖြစ် မဖြစ်ပဲဘူးလားအဲဒါဒါရင်ဒေါသတောကပရိဒေဝဒုက္ခအဲအခုသွားလိုက်ရတော်မလားဆိုတော့ဒေါမနတတွေရောလိုက်လာတယ်တဲ့ပြင်းစွာပင်မကြီးလည်းအသက်မှမှန်မှန်မရှူခြင်းတဲ့သဘောအောင့်နေတဲ့သဘောတွေလည်းပေါ်လာတယ်သဘောကျဥပါယတတွေပေါ်လာတယ်အင်းဒီစိတ်တွေကဓမ္မတွေစဉ်းစားကြည့်စမ်းတွေးလိုက်တဲ့နေ့တည်းတည်းစိတ်မချတဲ့ဒေါသလာတယ် ဒေါသကြီးချုပ်ပြီးပါလားတော့သောကသောကနဲ့အသက်ရှင်နေသောကချုပ်ပြီးဒီကလာပရိဒေဝဆိုတဲ့သဘောနဲ့မလားဘူးအင်းပရိဒေဝနဲ့အသက်ရှင်နေပြီးတော့ကိုယ်ကြီးလေးလံနေဆိုတဲ့ဒုက္ခနဲ့ရောဒါနဲ့အသက်ရှင်နေပြန်နောက်ဒေါမနကနဲ့ရောအေးအဲ့ဒီလိုအသက်ရှင်နေတော့ဩဒါတွေဟာအလုံးတွေးကြည့်တော့ဒကာဓမ္မတွေဒုက္ခပရိဒေဝဒုက္ခဒေါမနကဥပါယတ ဆိုတာတွေကတင်းစွာပမန်းကြီးတွေလာတယ်ဆိုတော့ဒါတစ်ခုပြီးမှတစ်ခုလာတာလို့မှတ်ရမယ်ပရမတွေးစိတ်မပေါ်ဘူးလားအင်းတွေးစိတ်ချုပ်ပြီးကြလားစိတ်မကြတဲ့ဒေါသစိတ်မလာဘူးလားဒေါသပြီးကြလားတောကရောတောကလာတော့တောကနဲ့ပဲရှင်နေနော်အဲအရင်တော့ဒေါသနဲ့ပဲရှင်နေနောက်ဝရုနဲ့ပဲရှင်နော်အဲတောကချုပ်ပြီးပရိဒေဝနဲ့ပဲရှင်နေပြန်နောက်ဒုက္ခနဲ့ပဲရှင်နေပြန်နောက်ဘာနဲ့ပဲရှင် ဒေါမနသနာသိရှင်နေတယ်လို့မဆိုရဘူး။ဩဒီမှာကြည့်ကြဒကာရမတို့ဒါပြိဿသမုပ္ပါပါပဲ။လက်ငင်းပေါ်တယ်ပြိဿသမုပ္ပါ။သဘောကျပါပါလိမ့်နော်။လက်ငင်းပေါ်တယ်ပြိဿသမုပ္ပါဒကာကျွေရ။လက်ငင်းပေါ်တယ်ပြိဿသမုပ္ပါကဒီထင်းကြည့်လိုက်တဲ့အခါကျတော့ပုဂ္ဂိုလ်တ attva တွေများပါနေသေးလားကြည့်လိုက်တော့ရှေ့ကလည်းတွေးစိစိတ်ဆိုတဲ့ဝိညာဉ်နဲ့ခန္ဓာ စိတ်ဆိုတဲ့ဘာလဲအင်းဒီခါမှာစိတ်ဆိုတဲ့ဝိညာဉ်နဲ့ခန္ဓာကိုပဲဒကာသစ်လို့သမုတ်ရှင်သမုတ်ဒကာကျွဲလို့သမုတ်ရှင်သမုတ်ပေါ်လာကြတော့စိတ်ပဲတွေးစိတ်ပဲ၎င်းတွေးစိတ်ကလေးချုပ်သွားပြီးဒီကလာဒေါမနတဆိုတဲ့စိတ်မချလုံးလေးမလာဘူးအဲ့ဒါလေဒကာသစ်လားဒကာကျွဲလားဒေါမနတလားကဲဒီတိုင်းလာနေတော့ဒုက္ခဒေါမနတဟုတ်လားပြီးတော့နောက်ဆွေးနေတဲ့သောကတွေကော နောက်ပရိဒေဝတွေကိုအင်းပြင်းစွာပင်ပန်းတဲ့ဥပါယသဆိုတဲ့သဘောတွေကိုဒါရီဟာပုဂ္ဂိုလ်တွေလားတဲ့ဓမ္မတွေလားလို့မေးလိုက်တယ်ပုဂ္ဂိုလ်တစ်ခုမှမပါဘူးနော်အဲ့ဒီမှာခင်ဗျားတို့ကဒါကိုမသိတော့ကျုပ်ဖြင့်စိတ်လေးလိုက်တာကျုပ်တွေးမိတာနဲ့ဗျာစိတ်ဖြင့်မချမ်းသာလိုက်တာကျုပ်ကြည့်ဖြင့် ဒိဋ္ဌိဝင်နေပြီဒီစိတ်တွေပေါ်နေတာကအကုန်ငါဆွဲနေပြီအကုန်ကျုပ်ဖြစ်နေပြီဆိုတော့ဒကာဓမ္မတို့ဒကာဦးတို့စဉ်းစားစမ်းဒိဋ္ဌိမဆွဲဘူးအဲ့တော့ပြိဿမုပ္ပါအခုလို့ဩတခုချုပ်ပြီတခုဖြစ်တာပဲအဲ့ဒီတခုချုပ်ပြီနောက်တစ်ခုဖြစ်တာပဲလို့သိသွားတော့ဘယ်မလို့ငါတို့ဘဝရောက်ကြမ်းပြီးမှပါသေးရဲ့မှန်ပါဗျာ အဲဒါတွေကဝိညာဉ်လက်ခန္ဓာကြီးပဲလို့ဆိုရင်တော့လွဲတယ်။ကောင်းပြီဒီလိုသိထားတော့မှဒီပရိစ္ဆေသမုပ္ပါဒရာအခုသေးသေးချာချာစဉ်းစားတော့ဒါဘဝမဆက်သေးပါဘူးဘဝဆက်ပြမယ်ဆိုလို့ရှိရင်ဖြင့်ဒီထဲမှာတွေ့တဲ့စိတ်စိတ်မချတဲ့ဒေါသစိတ်တောကစိတ်ပရိဒေဝစိတ်ဥပါယတစိတ်တောက်ကနေပြီးကြလား ဒါရီမသိလို့ဖြစ်တာဆိုတော့အဝိဇ္ဇာကောင်းပါဘူးအဝိဇ္ဇာပါရင်သင်္ခါရကောသင်္ခါရပါရင်နောက်ဘဝပရိသေဝိညာဉ်ကနေရမှာလားမနေရဘူးနေရမှာဧကံဖြစ်ပြီးဒီကရနေတော့တခါတည်းတခါမှတခါဓမ္မတော့နှစ်ဘဝဆက်တယ်နှစ်ဘဝမဆက်ဘူးဆက်တော့နှစ်ဘဝသာဆက်လိုက်ရတယ်ပုဂ္ဂိုလ်တ attva ဆက်တာလားဓမ္မတွေဆက်သွားတာဓမ္မတွေဆက်သွားတာလို့သိတော့မှာဩ ဒီတဲကဓမ္မတွေကိုလည်းတခါစဉ်းစားကြည့်တော့ဓမ္မတွေဆက်သွားတယ်လို့သိရင်ဒါလည်းအဲနန္ဓမတွေပဲနန္ဓမတွေဆက်သွားတာပဲဆိုတာတခါကျွေးသိလိုက်ပလားဆိုခဲ့တဲ့ဒီတော့ပုဂ္ဂိုလ်သတ္တဝါတခါကျွေးတခါသိတခါအောင်ပါလေဒီလိုလဲကုသနာမှာဖြစ်တယ်ကဒီလိုသိခိုင်းရမှာသိထားတော့ငါသူတစ်ပါးတွေပြုတ်နေဘူးလားဟောတခုဓမ္မချုပ်ပြီးတခုဓမ္မတွေဖြစ်တခုဓမ္မအဲ့ဒီဖြစ်တဲ့ဓမ္မချုပ်ပြီးနောက်ဓမ္မတစ်ခု အဲချုပ်သွားပြီနောက်တစ်မှတစ်ခုပေါ်တာပဲဓမ္မတွေတန်းနေတာပဲဆက်နေတာပဲဆိုရင်ကိုလွဲတော့ပုဂ္ဂိုလ်တ attva မြုပ်သေးဘူးလားအဲ့ဒီတော့ဒိဋ္ဌိပြုတ်ဒိဋ္ဌိကိုတော့ပြုတ်ပါပြီတဲ့ဒါဘယ်နဲ့ကြောင့်ပြုတ်တုံးဆိုတော့ပရိစ္ဆေသမုပ္ပါဖြစ်စဉ်နားလေလို့ပြုတ်ပါဘယ်လိုဆိုကြပါဘာတွေနဲ့ဆက်သွားကြတော့ အဲဓမ္မတစ်ခုရှုပ်ဓမ္မတစ်ခုပေါ်တာပဲဓမ္မတစ်ခုရှုပ်ပြီးတော့ပုဂ္ဂိုလ်သတ္တဝါပါသေးအဲ့ဒါပြိဿသမုပ္ပါနားလေတာနဲ့ပဲတရားဓမ္မတွေမှာငါသူတစ်ပါးရောက်ကြမိမှဆိုတော့လုံးဝမပါဘူးဆိုတာသိကြသွားတယ်မသိကြဘူးလားကောင်းပြီဒါဘာနားလေလို့တက္ကရာရိခိပြုတ်သွားပါလိမ့်ဘုတ်တန်လိုက်တာ ဒါရင်ပြိဿရမှုကနားရတဲ့ပုဂ္ဂိုလ်မျိုးတက္ကရာရီပြုတ်ပါတယ်တခါစဉ်းစားပါဦးတဲ့ပြိဿရမှုပကိုဒါဏီကုံးချုပ်လိုက်တဲ့အခါကျဝိဇ္ဇာသင်္ခါရဝိညာဉ်ကနေပြီးနောက်ဏီကုံးချုပ်လိုက်တဲ့အခါကျတော့ဧဝမေတ္တကေဝရတ္တကေဝရတ္တဆိုတော့ဒါအလုံးစုံဒုက္ခခန္ဓာသလို့မလားဘူးဒီအလုံးစုံလည်းဘာတွေတဲ့တော့ဒုက္ခခန္ဓာဒုက္ခတွေကြီးပဲ တခုဖြစ်ချုပ်ရလဲပါပါတော့အဲနောက်တစ်ခုဖြစ်ပြီးချုပ်တာရောဩဒါပြန်ဒီပြိဿသမုပ္ပါပြတ်သွားလို့ရှိရင်တရားဓမ္မတွေဒုက္ခမရှိဘူးဖြစ်ရဒီပြိဿသမုပ္ပါပြတ်သွားရင်ဒုက္ခမရှိဘူးဖြစ်ရဟောပြိဿသမုပ္ပါနားလေလို့ဒုက္ခမရှိဘူးဆိုတာနိဗ္ဗာန်ဒုက္ခမရှိဘူးဆိုတာဘာပါလဲဩဒါဘယ်နဲ့ကြောင့်ဒီပြိဿသမုပ္ပါကိုခင်ဗျားတို့က မညာနဲ့ဖြတ်လိုက်လို့ပြတ်သွားတဲ့အခါကျတော့ပရိစ္ဆေသမုပ္ပါပြတ်သွားပြီပရိစ္ဆေသမုပ္ပါတွေကပင်ကိုပရိစ္ဆေသမုပ္ပါဆိုတာဘာစုတွေတုံးဒုက္ခဒါမညာနဲ့ပြတ်လိုက်တော့ဘုရားဒုက္ခစုလာသေးမလာတော့ဘူးတဏှာဥပါဒံချုပ်တဲ့ပုဂ္ဂိုလ်ကိုဒကာသစ်တို့ကဒကာအောင်တို့ကဒကာကျွဲတို့ကဆုံးဖြတ်ချက်ချလိုက်ဘယ်များသွားပါလိမ့်မလို့ဆိုတော့အိုးဒုက္ခချုပ်သွားပြီမှန်ပါပါ ဘယ်လိုဆိုကြဒုက္ခချုပ်သွားပြီလို့ဆိုရုံပဲဩော်ဒါပြန်ဒုက္ခချုပ်တာဘာခေါ်ကြဒါပြန်ပရိစ္ဆေသမုပ္ပါနားမလဲတဲ့ပုဂ္ဂိုလ်ကဒုက္ခသစ္စာလည်းနားမလဲတဲ့ပုဂ္ဂိုလ်ကနိဗ္ဗာန်သူသဘောကျပါတယ်ရကြံပါတယ်ဆိုတော့ဥစ္စာဒါရီမှဒုက္ခမသိဘဲနဲ့ဒီဘက်ကဒုက္ခချုပ်တဲ့နိဗ္ဗာန်ကိုသူသေးသေးချာချာဝန်ထမ်းကနှစ်နှစ်ချိုက်ချိုက်ကြိုက်တဲ့သဘောမျိုးတကအောင်ရှိတယ်မရှိတယ်မရှိပါဘူး ဘယ်နဲ့ကြောင့်မရှိပါလဲမလို့ခမရတို့အမေထုတ်မေကွန်းထုတ်ပါဘယ်လိုကြောင့်ပါပရိစ္ဆေသမုပ္ပါနားမလဲတော့ဒုက္ခတွေရဲ့လို့သိသေးရတာဒါပြင်ဒုက္ခတွေရဲ့လို့မသိတဲ့ပုဂ္ဂိုလ်ကဒုက္ခချုပ်ငြိမ်းတဲ့နိဗ္ဗာန်သူကြိုက်ပါမလားဒါဖြင့်တကယ်ကျွဲခုနကပုံနာဖရာပြောတော်မူတာမှန်လိုက်တာမင်းကပရိစ္ဆေသမုပ္ပါလဲပစ္စယ ပရိက္ခဉာဏ်ဆိုတဲ့ပရိစ္ဆေမှုပါလဲနားမလဲပရိစ္ဆေမှုကနားလဲတဲ့ဆရာလမင်းကမမှီဝဲတော့တဏှာဥပါဒံချုပ်တဲ့ပုဂ္ဂိုလ်ဘယ်သွားဆုံးဆိုတဲ့ဥစ္စာမမေးနဲ့ဘယ်မှမသွားဘူးဆိုတဲ့အဖြေကိုဖြေပြန်လို့ရှိရင်လည်း तू ကဥစ္စေရပဲယူသွားတော့မယ်ဒီကောင်။သွားသေးတယ်လို့ယူလိုက်ရင်ဒီပုံနာကသတ္တရဒိဋ္ဌိပဲသွားတော့မယ်။အဲ့တော့ဒီလိုလည်းမမင်းနဲ့ဒီလိုလည်းမဟုတ်ဘူးကြီးပဲဖြေနေရ။ ဘယ်နဲ့ကြောင့်ဒီဘုံနာဒီလိုမဲနဲ့ဒီလိုတော့မဟုတ်ဘူးလို့ဖြေရပါလိမ့်မတော့ဆိုတာကိုဒကာဓမ္မတွေနားလဲဘယ်လိုကြောင့်ဘယ်လိုပါလဲဒီဘုံနာကဒီပရိစ္ဆေသမုပ္ပါကိုနားမလဲဘူးနားမလဲတော့ဟိုနိဗ္ဗာန်ဘက်ကူနိဗ္ဗာန်ဆိုတာကလည်းပရိစ္ဆေသမုပ္ပါဒုက္ခသစ္စာမလာတာကိုဆိုတာကိုနိဗ္ဗာန်ဆိုတာဘာလဲ အဲပရိစ္ဆေသမုပ္ပါဒုက္ခသစ္စာမရှိတာအဲ့တော့ပရိစ္ဆေသမုပ္ပါဥပါဒံချုပ်သွားတယ်ဆိုတော့ဥပါဒံချုပ်တဲ့ကံမချုပ်သေးဘူးဇာတိဇရာမရဏအဲ့တော့ပရိစ္ဆေသမုပ္ပါဆက်သေးရဲ့လားမဆက်တော့ဆက်လိုက်ရင်ဒုက္ခဆက်တာကိုပရိစ္ဆေသမုပ္ပါတစ်ခုလုံးကဒုက္ခသစ္စာပဲဆက်လိုက်ရင်ဘာသစ္စာလဲ အဲ့ဒီဒုက္ခသစ္စာတွေနောက်ထပ်လာသေးရလားဥပါဒံချုပ်ပြီးဒီကာလကံဒုက္ခသစ္စာလာသေးဇာတိဒုက္ခသစ္စာသရမရဏဒုက္ခသစ္စာကောကပရိဒေဝဒုက္ခဒေါမနတဒုက္ခသစ္စာအဲ့တော့ပရိစ္ဆေသမုပ္ပါချုပ်ပြောင်းပြီးဒီကာလဒုက္ခသိမ့်တာပဲမဟုတ်လားအဲ့တော့ဘယ်သွားလို့မေးတော့ဒီဟာတော်တော်ခက်သွားတယ်ဒါပြန်ဘုန်းကြီးတို့ဓမ္မတွေ ယနေ့ရှင်းရှင်းလင်းလင်းကောင်းကောင်းကြီးဝေဖန်ပြောလိုက်တယ်တဲ့။ဩနိဗ္ဗာန်ဆိုတာဒီဒုက္ခသိမ့်တာဆိုတာပါလား။ဘယ်လိုဆိုရပရိစ္ဆေသမုပ္ပါသိမ့်တယ်ပရိစ္ဆေသမုပ္ပါကပါရီတုံးဒါရီမဆက်တော့ဘူးဆိုတော့နိဗ္ဗာန်ဘာဖြစ်သွားလဲဒုက္ခသိမ့်တာဖြစ်သွားတယ်သေချာစဉ်းစားကြပါပရိစ္ဆေသမုပ္ပါပြသွားတဲ့ပုဂ္ဂိုလ်ဟုတ်လား ပရိစ္ဆေသမုပ္ပါပြတ်သွားတော့ဘာတွေပြတ်သွားသလဲမေးရင်မနဲ့ပြောကြ။ဒါပြန်ပရိစ္ဆေသမုပ္ပါပြတ်သွားတာဟာတဏှာဥပါဒံချုပ်တာပဲ။တဏှာဥပါဒံချုပ်တဲ့ပုဂ္ဂိုလ်ဘယ်သွားသလဲမေးရင်ဘယ်နဲ့ဖြေကြမလဲ။ဒါရင်နိဗ္ဗာန်ဆိုတာဘာပါလိမ့်။ဩနိဗ္ဗာန်ဆိုတာဒုက္ခသိမ်းတာသွားတာလည်းမဟုတ်ဘူးမသွားဘဲနေတာလည်းမဟုတ်ဘူး။ဘာပါလိမ့်။ ဒုက္ခသိမ့်တာတက်တက်ပဲလို့ဆိုတာကောင်းကောင်းသဘောကျပါဘူးဒါကခင်ဗျားတို့ဘာသဘောကျလဲဩနိဗ္ဗာန်ကိုခင်ဗျားတို့ဩဒုက္ခသိမ့်တာပဲဆိုတာသဘောကျတာတုံးဆိုတော့အရင်နေခဲ့ရတဲ့ကျွတ်တို့ဖြစ်စဉ်ပြိဿသမုပ္ပါကြီးကဒုက္ခကိုဗျာအဲ့ဒီဒုက္ခကြီးကိုမဲ့ညာနဲ့ဖြတ်လိုက်တဲ့အခါကျတော့ပြတ်မသွားဘူးလားပြတ်သွားတော့ဘာတွေများပြတ်သွားပါလိမ့် ဩဒါဖြင့်မဉဏ်ရတဲ့ပုဂ္ဂိုလ်များဘာများဖြစ်သွားပါလိမ့်မလို့လို့မေးလို့ရှိရင်တကယ်ကျွယ်တို့တကယ်သစ်တို့တကယ်အောင်တို့ဖြေစမ်းဩဒုက္ခသိမ့်သွားတာဘယ်နဲ့ဆိုကြဩဒါပဲနိဗ္ဗာန်ဆိုတာဒုက္ခသိမ့်တာတရားဓမ္မတို့ဘယ်လိုမှတ်ကြမလဲ ကသစ်တို့တကကျွဲတို့ဒုက္ခသိမ့်တာကိုဒုက္ခမသိတဲ့ပုဂ္ဂိုလ်ကဒုက္ခသိမ့်တဲ့နေရာသူကြိုက်နိုင်ပါမလားဒါပြန်ပြိဿသမုပ္ပါဆိုတာဒုက္ခသစ္စာဒုက္ခတွေတားနေတာအဲ့ဒီဒုက္ခတွေမှသူကမသိပဲနဲ့အဲဒုက္ခသိမ့်တဲ့နိဗ္ဗာန်ကြီးကိုသူရကြံပါတယ်ဆိုတဲ့ဥစ္စာပြောသံကြားဖြစ်ပါလိမ့်မယ်အစ်စ်တော့မဟုတ်ပါဘူးဒါဖြင့် သူတို့ဗုဒ္ဓဘာသာတွေထဲမှာတခါစဉ်းစားကြည့်တော့ဘယ်သူမဆိုပဲအဆုံးစုံသောဘဝနိဗ္ဗာန်ရပါလို့အဆုံးစုံသောဘဝနိဗ္ဗာန်ရပါလုံတိုင်းပါတယ်ပါကြဘူးသဘောကြလို့ရကျင်တာလားဟုတ်လားသဘောမကြပဲနဲ့ရကျင်တာလားမေးအဖြေထွက်လာဘယ်လိုထွက်လာ သဘောကျပြီးရခြင်းတဲ့ပုဂ္ဂိုလ်ကဒီထဲဘဒူတုံးလို့မေးတော့မှပဋိစ္စသမုပ္ပါကိုဒုက္ခသစ္စာသိတဲ့ပုဂ္ဂိုလ်မှာသဘောကျပြီးရခြင်းတဲ့ပုဂ္ဂိုလ်သဘောကျပဋိစ္စသမုပ္ပါကိုသဘောကျထားတဲ့ပုဂ္ဂိုလ်မှနိဗ္ဗာန်ရခြင်းတဲ့ပုဂ္ဂိုလ်ဟာဩပဋိစ္စသမုပ္ပါကဒုက္ခသစ္စာခန္ဓာကဒုက္ခသစ္စာခန္ဓာတန်းကြီးကဗါတဲ့အဲ့ဒီဒုက္ခသစ္စာကြီးပြတ်ထွက်သွားတာဒီဘာသစ္စာလဲတော့ ပြတ်ထွက်သွားတာအဲပြအောင်လုပ်တာကမှမက်ကိုပြတ်ထွက်သွားတာကြတော့ဘာသစ္စာနိရောဓသစ္စာဖြစ်သွားတော့ဩနိရောဓသစ္စာဆိုတာဒီဘုံနဲ့ပြနဲ့မြုပ်နဲ့လားဒုက္ခမရှိတာဆိုတာလားဆိုတာကဲခက်ကြည့်ငါကြွရှင်းပြီဗျာဘာပါလဲ ဩဒုက္ခမရှိတာကိုတကားတက်တို့တကားအောင်တို့ကသဘောကျတယ်နော်ဒုက္ခမရှိတာသဘောကျတဲ့ပုဂ္ဂိုလ်ကဒုက္ခရှိတာသိလို့သူပြောတယ်ဒုက္ခရှိတာကိုသိလို့ဒုက္ခမရှိတာကိုနိဗ္ဗာန်ပဲလို့သူပြောတာဘုန်းကြီးကတောင်းလူတွေကပါလေလူပါလေတန်ပါလေပရိလေစိတ်ပြီးနိဗ္ဗာန်ဆူတောင်းနေပရိစ္ဆသမုပ္ပါကိုလည်းမသိဘဲနဲ့ဒုက္ခသစ္စာလည်းမသိဘဲနဲ့ နိဗ္ဗာန်ရကြံလှရေကျုပ်ဖြင့်အခုရအခုလိုကြံတာပဲဆိုတာအလကားပြောတာဘယ်နဲ့ကြောင့်သူအလကားလို့ဆွဆွဲချက်စွဲချက်တင်ရပါလိမ့်မလဲလို့မေးလို့ရှိရင်ပြိဿသမုပ္ပါကဒုက္ခသစ္စာမသိဘဲနဲ့လိုချင်လို့မှန်ပါဗျာသဘောကျပြိဿသမုပ္ပါကဒုက္ခသစ္စာရေလို့မသိဘဲနဲ့လိုချင်တဲ့အတွက်သူ့မှာဖြင့်သူလိုချင်မှုငါဖြင့်တကယ်ကိုပဲ လူကျင်တဲ့ဥစ္စာဒီရိုးရာမျှပဲဧကံဖြစ်ပါတယ်လို့ဆိုတာမှတ်လိုက်ပါမှန်ပါဗျာ။ကဲသိပြီချာချာစစ်တော်မှာဒကာကျွဲတို့ဒကာအောင်တို့ဒကာသစ်တို့ဘယ်နဲ့နေလို့လဲ။ရိုးရာမများမများဘူးလားမများလား။ဒါဖြစ်နေတာဆရာကောင်းသမားကောင်းရှာဆိုတာများဒကာအောင်ညှင်းမှုများလူသေးဘူး။အခုခင်ဗျားတို့လည်းအခုအမလားအကျိုးကြောင့်ဆက်ပြီးပြရတဲ့ဆရာ။ ဘုရားဟောတယ်ကိုသေချာရှာဝေပြီးပြောနိုင်တဲ့ဆရာဒါနဲ့တွေ့လို့အခုနိဗ္ဗာန်သဘောကျသွားတယ်ဟုတ်ဒီလိုမတွေ့ရသေးတဲ့ပုဂ္ဂိုလ်တွေအတွက်မှာတကားတစ်တို့တကားအောင်တို့တကားကျွဲတို့ဘယ်လိုစဉ်းစားမလဲရိုးရနဲ့နေရှာမှာပါပဲဘယ်နဲ့ဆိုကြပါဒါပြန်သူဆူတောင်းတာလုံးလုံးချင်းချင်းနဲ့နဲ့ချက်ချင်းရရင်ယူမယ်မရမရမနေဘူးလုံးမယ်ဆိုတဲ့စိတ်များ ပြင်းပြင်းထန်ထန်နဲ့နေလိမ့်မလားမနေလိမ့်မလားတွေးစားဘယ်နည်းနဲ့မနေဘူးနော်မနေလို့ရှိရင်ဖြင့်ဘုန်းကြီးတို့ဓမ္မတွေလေးလေးနဲ့နဲ့စဉ်းစားလိုက်တော့ तू ဟာဘယ်နည်းနဲ့မှရမှာပုဂ္ဂိုလ်မဟုတ်ပါဘူးပြောကြပါစို့နိဗ္ဗာန်ကိုသဘောကျရင်လို့ရှိရင်ပြိဿသဘောကနားလည်ပြီးဒိဋ္ဌိပြုမှရမယ် ပရိစ္ဆေဥပနာမလဲတဲ့ပုဂ္ဂိုလ်ကဒိဋ္ဌိရလည်းမပြုတ်ဒိဋ္ဌိရလည်းမပြုတ်တော့သူနိဗ္ဗာန်လိုချင်ပါလေရချင်ပါလေဆိုတာဖြင့်အဟုတ်တမ်းပြောတဲ့စကားအဟုတ်တမ်းရအောင်ကြိုးစားမယ်သဘောတခါကျလုံးဝမပါပါဘူးကဲအခုတရားနာတဲ့ဓမ္မတွေကတော့ဩနိဗ္ဗာန်ဆိုတာပရိစ္ဆေသမုပ္ပါဒုက္ခသစ္စာကြီးတန်းနေတာမှလွတ်မြောက်သွားတာကိုလို့မှတ်လိုက်ပြီ ပရိစ္ဆေသမုပ္ပါဒ္ဌာန်လုံးကဘာသစ္စာလဲအဲ့ဒီဒုက္ခသစ္စာကြီးပြတ်ထောက်သွက်သွားတော့ဘာသစ္စာဆိုရမလဲအင်းဒါဖြင့်ဒီကိုဒုက္ခကိုမသိပဲနဲ့ဒုက္ခလွတ်ရာကိုလိုချင်ပါတယ်ဆိုတဲ့ပုဂ္ဂိုလ်ဟာဖြင့်ဒကာအောင်အလကားပြောတာကိုဒုက္ခမှာကိုမသိပဲနဲ့ဒုက္ခလွတ်ရာကျုပ်ဖြင့်နေချင်ပါတယ်ဆိုတဲ့ပုဂ္ဂိုလ်ဟာလေဟောပြောတာညာနဲ့ပြောနေတာ ကိုဒုက္ခဆိုတာကကိုယ်တဏ္ဏပေါ်လေသမျှပရိစ္ဆသမုပ္ပါစဘောကောအလဲပေါ်ပေါ်ဒါဘာသစ္စာတွေအဲ့ဒီဒုက္ခသစ္စာကိုသူရှုလည်းမရှုဘူးမြင်လည်းမမြင်ဘူးဒုက္ခသစ္စာလည်းမသိပဲနဲ့ကျုပ်ပြန်ဒုက္ခငြိမ်းတဲ့နိဗ္ဗာန်ပဲလိုချင်ပါတယ်ဆိုတာကသူကဖွေးကြိုက်တာလို့နာတဲ့ဒုက္ခငြိမ်းတာပြောကြောက်ပေါက်လို့နာတဲ့ဒုက္ခဒါပြောနေတယ်ဆိုတော့အဲ့ဒါ အကျဉ်းဒုက္ခတွေပဲဒါဒုက္ခသစ္စာပါရဒုက္ခတွေပဲအစစ်ဒုက္ခကထိုင်းနေရမတန်တဲ့ကိုဒကာဓမ္မတွေထားတဲ့ချိန်မှာပါတဲ့ဒုက္ခအကြီးဆုံးဒုက္ခကဒုက္ခသစ္စာထိုက်တဲ့ဒုက္ခကဖြစ်ပြမှဒုက္ခသစ္စာကိုသဘောပါဘာမှဒုက္ခသစ္စာခဏခဏဖြစ်ပြီးခဏခဏပြည့်နေတာမှဒုက္ခသစ္စာကိုအဲဒီဥစ္စာအခုကြီးစံတစ်စိတ်ဖြစ်တစ်စိတ်ပြည့်ပြီ ဒီပရိစ္ဆေသမုပ္ပါကြီးတယ်မတွေ့ရဘူးလားအဲတွေ့ရတဲ့အခါကျတော့မှဩဒီဖြစ်မျိုးကဒီခန္ဓာကြီးရထားတယ်ဒါဝိညာဉ်နဲ့ခန္ဓာလေးထားပါတော့ဝိညာဏကစိတ်ခန္ဓာကခန္ဓာအင်းဘုရုစိတ်တုံးဆိုတော့ဒကာသစ်စိတ်ခန္ဓာဘုရုခန္ဓာဒကာသစ်ခန္ဓာဒါတွေပြည့်နေတာဘုရုတုံးဒကာသစ်သေးတာမဆုံးနိုင်ဘူးလားအဲ့တော့ကိုယ်ဒုက္ခအသေးဓာတ်ကို ကိုမြင်ပြီးဒီကလာနေတော့မှအသေးမရှိရသွားပါတော့မယ်ဆိုတာအသေးတွေမြင်နေလို့အသေးမရှိတဲ့ချိန်နေကြတာဘူးဗျာဒီကိုအသေးမှကိုမြင်တဲ့ပုဂ္ဂိုလ်ကအသေးလွတ်တဲ့နိဗ္ဗာန်ကြီးကိုလိုချင်ပါတယ်ဆိုတာဖြင့်တခါကျွယ်မယုံနဲ့ဟုတ်ကိုမဟုတ်ဘူးဒါအစ်စ်ပြောနေတာနော်အင်းဟိုရှေ့ဘက်မှာရှိတဲ့သီလရဲ့နေပါလေ ဒီနိဗ္ဗာန်ကိုယနေ့ပြောတယ်လို့ပြောလို့သဘောမကျပဲနဲ့လူကျင်ရကျင်တဲ့အသွားကဖြင့်တတန်းရှင်နေပေမဲ့လူကျင်သေးတဲ့ပုံတော့သူများပြောတာအဖြစ်ဒီတိုင်းနေဝတ်နေတယ်ဘုန်းကြီးတွေဝတ်နေတယ်လူကျင်နိဗ္ဗာန်ရရင်ကြရှာလုံးလိုပဲလို့ပြောတော့ပြောကြမှာပြောပဲပြောပြန်ပြန်ရတော့လေအဲထုံးစံရကျင်တာပဲဒီမှာသွားဝင်နေသေးတယ် သေသေးကြကြတော့ကိုယ်ခန္ဓာဒုက္ခသစ္စာကြီးကိုခဏခဏဥပဒနာဉာဏ်နဲ့ကြည့်လို့မြင်တော့မှဩဒုက္ခသစ္စာရှိပဲဒါကြီးပြတ်တော့မှအေးမှာပဲမလားပဲဘူးလားအဲ့ဒီတော့အလုံးနဲ့မြင်တဲ့နိဗ္ဗာန်မှတကယ်ကျွယ်ရတကယ်လူရှင်ရုံးမှန်တယ်ဘောကြအလုံးနဲ့မြင်တဲ့နိဗ္ဗာန်မှဘာတော့ကဲဒါဖြင့်လူရှင်ရုံးမှမမှန်တဲ့ နိဗ္ဗာန်ကတစ်မျိုးလူရှင်ယုံပါနဲ့နိဗ္ဗာန်ကကဲခင်ဗျားတို့ဘယ်တဲကတော့ရှင်းမလားအဲဒါကြောင့်ကြိုးစားပြီးဝိပဿနာရှုပါမှဒီပရိစ္ဆေသမုပ္ပါဖြစ်ဖြစ်ကြီးကိုဒကာရွယ်တို့မြင်ကြမယ်နော်မြင်မှသာရင်ဒီဒုက္ခလွတ်ချင်တဲ့ရှိကို တခါလည်းပြင်းပြလာတဲ့ဉာဏ်တွေပေါ်လာမယ်အဲ့ဒီလိုပေါ်လာတော့မှတကယ်လိုချင်တဲ့သဘောရောက်ပြီးဒီကာလဟုတ်လားသံမြင်ရလိုချင်တာတွေပျောက်ပြီးတကယ်လိုချင်တဲ့ကြောက်ပြီးလိုချင်တဲ့နိဗ္ဗိန္ဒတွေဘယတွေနဲ့ကြောက်ပြီးလိုချင်လာတဲ့နိဗ္ဗာန်ကိုတခါလေမနေမနာကြိုးစားတော့တယ်ဆိုတာမှတ်ရမယ်ရှင်းမလား ကာယအလုပ်တရားဓမ္မတွေနိဗ္ဗာန်လိုချင်လို့ရှိရင်ဖြင့်ခန္ဓာကိုယ်ဖြစ်ပြနေတဲ့ပရိစ္ဆသမုပ္ပါဒုက္ခသစ္စာကိုမြင်တဲ့ပုဂ္ဂိုလ်မှလိုချင်ရုံမှန်မှန်ပါဗျာသဘောပါကြခန္ဓာကိုယ်ဖြစ်ပြပရိစ္ဆသမုပ္ပါကိုမြင်တဲ့ပုဂ္ဂိုလ်မှဘယ်လိုဆိုကြမလဲနိဗ္ဗာန်လိုချင်ရုံမှန်ကျန်တဲ့ပုဂ္ဂိုလ်ကဖြင့်ရိုးရာလိုချင်တာမှန်ပါ ကျန်တဲ့ပုဂ္ဂိုလ်ကဒါဖြင့်နိဗ္ဗာန်လိုချင်တာလဲနှမျိုးဝေဖန်လိုက်တာပေါ့တကားကြွေရဗုဒ္ဓဘာသာမို့ရိုးရလိုချင်တဲ့နိဗ္ဗာန်နှမျိုးဟုတ်လားဒုက္ခကိစ္စကြီးမြင်လို့လူချင်းရုပ်ဧကံကတစ်မျိုးဟုတ်လားရိုးရလူချင်းမှုရှင်းမင်းနော်ရိုးရလူချင်းမှုကတစ်မျိုးဒုက္ခမြင်ရုပ်လူချင်းရုပ်ဧကံကတစ်မျိုး သဘောပါလားအမှန်လေဒီဥစ္စာကြားဖို့ကိုပဲတကယ်အုံလွယ်ပါမလားမလွယ်ဘူးဗျမလွယ်ဘူးဟင်မလွယ်ပါဘူးဆိုတော့ဒါအကွက်ကြဒါကဘုန်းကြီးကကြံဖန်ပြီးတဲ့ကလာပြောတာလားဆိုတော့ခေါင်းကပုံနာဖရာကမင်းပရိဥပါဒံချုပ်ရတဲ့ပုဂ္ဂိုလ်ဟာဘယ်သွားကြုံလို့မင်းမေးတော့ဒီလိုလည်းမမင်းနဲ့ကွာဒီလိုမမေးပါနဲ့ကွာ မဖြေဘူးလေဖေ။ဒီလိုမမင်းနဲ့ကွာဒီလိုမင်းပြောတဲ့မင်းပြောတဲ့စကားဒီလိုဒီမရောက်ဘူး။ဒီလိုမမေ့ကောင်းဘူး။ဆိုတော့ဥပါဒံချုပ်တဲ့ပုဂ္ဂိုလ်ကတရားဓမ္မတော့ဥပါဒံဒီဥသောပရိစ္ဆသမုပ္ပါချုပ်သွားပေါ့ဗျာ။ကံပရိစ္ဆသမုပ္ပါဇာတိပရိစ္ဆသမုပ္ပါဘယ်နဲ့နေလဲ။မှန်ပါဗျာ။အဲဥပါဒံချုပ်တဲ့ဘယ်သွားတော့မေးတော့ဘယ်သွားတယ်လို့မှမရှိပဲ။တရားဓမ္မတို့ ဒုက္ခတွေချုပ်တာရှိတာမှန်ပါဗျာဒီပြင်ပါရှိတယ်ဒါပြင်နိဗ္ဗာန်ဒီကားလို့ရှင်ဘာပါလိမ့်မလဲလို့မေးထုတ်ရင်ဖြေထွက်ပါပြီဘယ်လိုများထွက်ပါလဲအင်းပရိစ္ဆေသမုပ္ပါပြတ်ပြီးဒုက္ခချုပ်ပါပရိစ္ဆေသမုပ္ပါပြတ်တာပဲရှင်းမလားဒါရင်ပရိစ္ဆေသမုပ္ပါတစ်ခုလုံးလှည့်နေတာကြီးကဘာသစ္စာအဲအဲ့ဒါကြီးကမလဲနိုင်တော့ဘူးတဲ့မင်းနဲ့ဝင်ဖြားလိုက်တော့ဥပါဒဏ်တွေပြသွားကြတယ် ဥပါဒံပြသွားတော့ဟိုဘက်မာရီများဖြစ်အောင်မှာတော့ဘာမှဖြစ်တော့ဘာမှဖြစ်တော့လို့ဘာမှမရှိတာလားမေးတော့ဒုက္ခတစ်ခုမရှိတာပဲချမ်းသာကတော့ဩနိဗ္ဗာန်ဆိုတာဒုက္ခတာမရှိတာဒုက္ခတက်တက်ပါလားသဘောကျကောင်းပြီဒါဖြင့်ဘုံနာကဲမင်းပြိဿသမုပ္ပါနားလည်အောင်လုပ်အောင်กว่าဥပါဒံချုပ်တဲ့ပုဂ္ဂိုလ်ဘယ်သွားတယ်ဆိုတာသိရင် ပရိစ္ဆေသမုပ္ပါနားလဲတဲ့ဆရာကိုမင်းရှိကအောင်กว่าဒါမှဥပါဒံချုပ်တဲ့ပုဂ္ဂိုလ်ဘယ်သွားတယ်ဆိုတော့မင်းသိမယ်ကဲမပြောလိုက်ဘူးဘာဖះကလက်ကင်ထားပြောသွားတယ်ဆိုတော့ခမရတို့ယနေ့တရားမှာရိပ်မိပါပြီနိဗ္ဗာန်သိခြင်းပရိစ္ဆေသမုပ္ပါကိုယ်တိုင်နားလဲရပါ နားမလဲသေးနားလဲတတ်တဲ့နားလဲတဲ့ဆရာရှိကိုနီးယူအောင်မယ်အဲ့ဒါမှနိဗ္ဗာန်သဘောကျမကြဘူးဒါပြန်အယံသဘောကျလားဒီဥစ္စာသူ့ကွက်နဲ့သူသဘောကျရမှာလားဒါရင်ပြောတဲ့ဉာဏ်ဓမ္မနဲ့တော့ဝေးကြီးပေါ့ဗျာမဝေးဘူးလားအေးဒါတွေသိရတော့မှတကယ်ကျွဲသိပြောတယ်ဆိုတာပေါ်လာပေါ်လာဘူးလား ကိုင်းတာဖြင့်ဒကာဓမ္မတို့ဘုရားသခင်ကိုရမေကြီးကအဲ့ဒီဝိသာပရိစ္ဆာမုပ္ပါမင်းနာမလဲလို့မင်းတွေ့ဝေတာပဲသူညာတုံးသွားပြီတွေ့ဝေပြီလို့မပြောဘူးလားမင်းတွေ့မှာပဲတဲ့ဘယ်ပရိစ္ဆာမုပ္ပါမှာနားမလဲပဲပရိစ္ဆာမုပ္ပါနားလဲတဲ့ဆရာနဲ့မှမင်းကမကပဲမင်းမင်းကြံလုံးနဲ့ဖြင့်တဲ့ဒါမသိဘူးကွာပညာရှိမှသိတယ်သဘောကျဘာမှသိမလဲပညာရှိ ညာရှိမှသိမယ်တဲ့တကားကျွေပညာရှိစရာအခုကိုပညာနဲ့ရှုလိုက်မှဓမ္မပရိစ္ဆသမုပ္ပါကပြသွားတယ်အဲပြသွားတော့မှဩဒုက္ခသိမ့်ပေါ်ကိုမဆုံနိုင်ဘူးလားအဲ့ဒါနဲ့ပဲဘုနာတဲ့မင်းကိုဖြင့်အခုငါတိုက်တွန်းထားတယ်ပရိစ္ဆသမုပ္ပါကိုမင်းနားလည်အောင်လုပ်ပါဗမင်းနာမလဲခဲ့လို့ရှိတယ်ပြိဿသမုပ္ပါနားလဲတယ်ဆရာဘုမဲကပ်ပြီးဒီကာလကျိုးစားလို့ရှိရင်ဖြင့် မင်းနိဗ္ဗာန်ဥပါဒံချုပ်တဲ့ပုဂ္ဂိုလ်ဘယ်သွားတယ်ဆိုတော့သဘောကျမယ်လို့တော့လည်းမင်းနားလေလောက်အောင်တော့ငါဥပမာတော့ပြမယ်အလုပ်တော့ပြမင်းမင်းလုပ်ယူဥပမာတော့ပြမယ်ဂါရမတို့ဥပမာတော့ဘုရားကပြလိုက်မယ်ဘုံနဲ့သူကသူလုပ်ယူရမှာနော်နိဗ္ဗာန်ကိုဥပမာပြတော့မယ်ဆိုတာဒကာရမတွေမှတ်ထားပါမှန်ပါဗျာ ဘယ်လိုပြလိုက်တယ်အောင်ဆိုတော့ဘုံနာတဲ့ဟောအရှိမမီးတွေတဟုံးဟုံးတောက်နေတယ်ကွာတဲ့ကြည်စမ်းကြည်စမ်းတဲ့မင်းသေးချာချာညံနဲ့ကြည်စမ်းဥပမာငါပြကဲတောက်နေဖြာအဲ့ဒါဗာမီးတုံးကွာဗာမီးတုံးကွာလေအိုးဒါကဝါလောင်နေမီးဖြစ်လဲဝါမီးဆိုရမှာပဲဆင်းလောင်နေမီးဖြစ်ခဲ့တော့ကောင်းပြီကွာဩလောင်စားတဲ့ မီးဖြင့်လောင်စာနဲ့မီးဖြင့်နေတာကိုလို့မဆုံးနိုင်ဘူး။အေးဖြင့်ဆွဲလောင်ရင်ထင်းမီးဝါဆွဲလောင်ရင်ဝါမီးဖြင့်မှာပဲဆိုတာမမှတ်ထားပါ။ကောင်းပြီကွာတဲ့ဒါဖြင့်ဒီမီးတွေကလည်းဆိုလို့ရှိရင်ဖြင့်တဲ့ထင်းလဲကုန်သွားပြီတဲ့ထင်းလဲကုန်သွားပြီကဲဝါကုန်သွားတော့ကိုဝါမီးကုန်မှာ ခင်းကုံသွားတော့ဝါကုံသွားရင်ခင်းကုံသွားရင်ခင်းမိကုံသွားပြီတဲ့ဂိုင်းတာဖြင့်ကွာတဲ့အဲငကောကမင်းပြောတဲ့အတိုင်းပဲတဲ့ဝါကြောင့်ဖြစ်တယ်မိဝါမိသဘောကျလားအဲခင်းကြောင့်ဖြစ်တယ်မိနောက်ချီကြောင့်ဖြစ်တယ်မိနောက်ချီမိဆိုတာပါပဲသဘောကျအမိုက်ကြောင့်ဖြစ်တယ်မိ အမှန်ကြီးဆိုရမှာပဲတဲ့အကဲအမိုက်ကုံသွားတော့ဒီမင်းမငြိမ်းဘူးလားငြိမ်းပါဗျာ။အော်ဘာဖြစ်လဲငြိမ်းပါလေ။အမိုက်ကုံလို့ငြိမ်းတာ။ငြိမ်းတယ်မိပဲသွားကြုံလို့ဆက်မဲလို့ရှိရင်ဖြင့်မင်းပဲနဲ့ဖြေလို့ဘုံငါလို့ခင်ဗျာကမေးလိုက်နော်။ဘယ်လိုမှဖြေကြမရဘူးဗျာ။လောင်စာကုံလောင်စာသိမင်းငြိမ်းတယ်ဖြေမယ်။ဘယ်လိုဖြေမလဲ။ ဒီမှာလဲခန္ဓာသိမ့်၍ကိလေသာမင်းငိမ့်တာနိဗ္ဗာန်ခန္ဓာသိမ့်၍ကိလေသာမင်းငိမ့်ပါဗျာသဘောကျ။ကိုင်းဒါဖြင့်ဒီဘက်ကဥပါဒံချုပ်တယ်ဆိုတဲ့ကဒကာဓမ္မတွေစဉ်းစားကြည့်ပါဒီဘက်ကတဏှာဥပါဒံချုပ်ပြီဆိုကြပါစို့ဒီဘက်ကဒါလေးသုံးခုကိုရောဒီဘက်ကမြင်စိတ်တဏှာဥပါဒံဒါထားလိုက်ပါတော့နော်။တဏှာဥပါဒံလာတယ်ဒီဘက်ကကံတို့ဇာတိတို့ဇရာတို့မရဏတို့ဒီဘက်ကထားလိုက်တာပေါ့ဗျာ။ ဒီကမြင်စိတ်ဒီကတဏှာဥပါဒံဟုတ်လားအဲကံဒီဥပါဒံချုပ်တယ်ဆိုရဲဒီဘက်ကတွေလာသေးရဲ့မလာပါဘူးလာတော့ဥပါဒံကလည်းပေါ်ပြီးချုပ်ရတာလားမက်လာတာနဲ့ဒီကနေပြီးဒီကဓမ္မတွေကမြင်စိတ်ကိုပဲကြားစိတ်ကိုပဲတွေးစိတ်ကိုပဲဖြစ်ဖြစ်ရှုလိုက်တာပေါ့ဗျာဖြစ်ဖြစ်ရှုလိုက်တော့တဏှာဥပါဒံကလာသေးရဲ့မလာပါဘူးအဲဒါမိကသိမ့်တယ် မင်းငြိမ်းမသွားဘူးလားအင်းဒီဘက်ကလောင်စာကရှိသေးရဲ့ဒါဖြင့်လောင်စာလည်းသိမင်းလည်းငြိမ်းဘူးဘယ်လိုဆိုကြအဲ့ဒါဘာခေါ်ကြလဲဩဒါဖြင့်ပြိဿသမုပ္ပါကိုဖြတ်မှသာလဲလောင်စာလည်းသိမင်းလည်းငြိမ်းဖြစ်တယ်လောင်စာလည်းသိမင်းလည်းငြိမ်းဖြစ်တာဒီတရားဓမ္မတို့နိဗ္ဗာန်မှန်ပါဗျာလောင်စာဆိုတာခန္ဓာ၅ပါးမှန်ပါဗျာ သဘောကျအဲတဏှာဇာတိတို့တရားတို့မရဏတို့ပေါ့ဗျာလမ်ဇာဆိုတာခန္ဓာ၅ပါးပေါ့သဘောကျလားကံလဲကံလဲသင်္ခါရခန္ဓာပဲဗျာခန္ဓာတွေကဘာမနေဘူးလားအဲဒါပြန်ဇာတိကရောခန္ဓာ၅ပါးပဲသရဏရောญาတိကရောမရဏကရောအဲ့ဒီခန္ဓာ၅ပါးဒီတော့ခြင်းတွေကလေဒီကမက်ကနေပြီးဒီကလား ရှေ့ကတရားကဖြစ်ပြရှုတာလေးကမှတ်လုပ်လိုက်တော့ဒီဘက်ကပြိဿသမုပ္ပါအဆက်တန်းလာသေးရဲ့ဟောကိလေသာမိကအရင်သိမ့်ဟောဒီချင်းတွေကအကုန်နောက်မပေါ်လာပဲနဲ့သိမ့်တပတ်ကြကိလေသာမိငြိမ်း၍ချင်းတွေအကုန်သိမ့်သွားနမလို့ရှင်ဒီကိလေသာမင်းနဲ့ဒီချင်းနဲ့တွဲပြီးတဟုံးတောက်မတောက်ပြီဘူးလား ဒီကိလေသာမင်းနဲ့ခန္ဓာချင်းနဲ့တွဲပြီးတော့တဟုတ်တော့နေဦးမယ်ဆိုတာသဘောကျအဲယခုကြည့်ပါတဲ့ခမည်းတော်မှာကြည့်ပါအတွန်းမှာကြည့်ရန်လောဘတွေဒေါသမောဟတွေမေးမနေဘူးလားအဲခန္ဓာကြီးကဟိုပြည့်ပြည့်ပြည့်နဲ့ဟိုထိုင်ဒီဟိုထိုင်မရဒီထိုင်မရဟိုလှုပ်လဲလှုပ်လို့မပြီးဘူးဒီလှုပ်လဲလှုပ်လိုက်ရှင်သေးတယ်ဆိုတော့မေးလောင်လိုက်တဲ့တဟုတ်ဟုတ်ပဲ အတွင်းမိကနေထတောင်းနေတော့ခန္ဓာကြီးကဗရချာရမနေဘူးလားဟန်ဒီလောင်စာနေမိတွဲနေတာဘူးတွဲနေတော့ဒကာရမတို့ကလောင်စာနေမိတွဲနေတာကြီးမြင်ရတော့အိုးသူ့ကြည့်ရတော့ဒုက္ခပဲသူ့ကြည့်ရတာဘယ်နဲ့လဲနင်အတွင်းကလည်းမိကလိုချင်လောဘလိုချင်တဲ့လောဘဒေါသမောဟတွေကလည်းများလိုက်တာများလိုက်တဲ့ခန္ဓာကြီးကလည်းလောင်လုံးလို့ဟူပြည့်ဒီပြည့်နဲ့မနေကြဘူးလားအဲဒီတိုင်းပြည့်မရမောဒကနဲ့ပြည့်စပိန်နဲ့ပြည့်ဆိုင်ကဲနဲ့ပြည့် မပြေးကြအဲဘယ်နဲ့ကြောင့်ပြေးပါမိတော်လို့ပြေးနေလားမိရပဲထဲမလို့မဲတော့သူဝန်နဲ့မတခါကျော်ပဲနဲ့တော့ဝန်နဲ့မလောဘမိဒေါသမိဆိုတဲ့ပရိစ္ဆေသမုပ္ပါကဆက်မနေဘူးလားအဲ့ဒီမိကဘုရုလောင်နေတော့ဆိုတော့ခန္ဓာ၅ပါးလောင်နေတာပဲသဘောကျဘုရုလောင်နေတော့ခန္ဓာ၅ပါးလောင်နေတော့မြို့ရဲလူတွေကြည်တန်တောင်းကလူမြောက်ပြေးမြောက်ကလူတောင်းပြေးပြေးလဲတောက်လျှောက်ပြေးတာမဟုတ်ဘူးလဲလာပြန်ပြီး ဒီလဲလာပြန်ပြီပြီးကြရလားအဘာလို့မပြီးတာတော့ဆိုတော့ဒီလဲနေလို့မဖြစ်ဘူးဟိုကောအဲလမ်းနေပါတော့လားဆိုတော့နေတော့ဖြစ်မီးလောင်နေတဲ့လူဟာဟိုဒီတိုင်းနေမှာပဲသဘောကျမီးလောင်နေတဲ့ပုဂ္ဂိုလ်တကကြော်ပဲနဲ့တော့အငြိမ့်မနေနိုင်ဘူးတိုက်ကောင်းကောင်းတည်ထားနေဖို့လားပြေးဖို့လားရှင်းပြေးဖို့လားရှင်းပြေးဖို့ပေါ့ဗျာတကကြော်တိုက်ကောင်းကောင်းပေါ့ခင်ဗျာ 48နာရီပြည့်အောင်ငါနေဘူးတဲ့နေပါရလားမပါဘူးမပါဘူးမပါဘူးသိချကဲဒါပြန်ဓမ္မတို့ဘာကြောင့်လုံးလို့မေးတဲ့အခါကျတော့မိလောင်လို့ပြေးရဗျာဩဒီတိုက်ကသမင်းကျွေးမှာမဟုတ်ဘူးမောသမင်းစားတဲ့လောဘကနေပြီးလောင်လိုက်တာတခါတော့မန်းလေးပြေးရမပြေးရဘူးလားအဲဓမ္မလေးပြေးလို့ရှင်ကမန်းလေးတွေမဲ့ အေးစစ်စစ်နေပါတော့မလားလို့မေးဖို့မလိုဘူးလားမင်းမိရင်ကိစ္စနဲ့ဆိုပြီးဒီကာလတိုက်တွေအိန္ဒိယတွေမတော်ခက်ကုန်ရောက်မယ်ဆိုပြီးဒီကာလအတွင်းမင်းအထတောက်တန်နဲ့ဖြည်းဖြည်းလာပြန်တော့မပြေဘူးလားပြေလာတော့ခင်ဗျားတို့ဟာတနေ့အသက်တမ်းရှိတဲ့ကာလပတ်လုံးဒီလောင်စားလည်းမသိဒီမီးလည်းမငြိမ်ဘူးဆိုရင်ဒီပြေးစားဘယ်တော့သိမ့်ဘူးသိမ့်နိုင်ကြရောပြင်သေးရဲ့ ဩဒါဖြင့်အာလုံးသောပုဂ္ဂိုလ်တို့ဟိုကလူကဒီလားဒီကလူကဟိုလားအိမ်မော်ရင်မှိုင်းတွေချအခန်းထဲလူမြင်အောင်လို့မျက်ရည်ချဟာဘာဖြစ်နေတာတော့သိမိပါလားမိလောင်နေတာမိလောင်ပေတကာရနေတော့နီးကပဲလုံးဆိုတော့ဝင်နေဟာရဥထုပေါ်ပါခင်ကဘလို့အိုးအပေါ်ကခန္ဓာ၅ပါးကြီးဟာပေါ်သင်တဲ့မင်းကခွဲလို့ရရလားတခါကြွေး ထင်းနဲ့မင်းနဲ့ခွဲလို့မရတဲ့သူကြီးခင်ဗျားတို့တောင်းတာခွဲလို့မရတဲ့သူကြီးတောင်းတာတော့ဩတို့တွေကဆိုမိုက်ဆက်တန်လိုက်တဲ့ဖြစ်ချင်းသင်းနဲ့မိတွဲကြီးဖြစ်ပြီးဒီကလာ30ဘုံမှာအိမ်ကြီးမရပဲနဲ့ပြေးလွှာရင်ပေခြင်းသို့တရားပါလေလို့တောင်းတာဒါမကြဘူးလားကြညာနဲ့စဉ်းစားကြည့်မှဒါပေါ်မယ်မှန်ပါ ဉာဏ်နဲ့မစဲစားသိလို့ရှိရင်ဒီတရားဟုတ်မှဟုတ်ကဲလားလို့ခင်ဗျားတို့ကတွေးချင်တွေးခုဉာဏ်နဲ့စဲစားကြည့်တော့တကယ်ဆိုရင်တရားနာနေတုန်းပဲအင်းနည်းနည်းအလောင်းသက်တာတရားနာနေတုန်းကဓမ္မတို့ပါတော့အဲတရားဝဲလို့သိနေတယ်သူကယထာတောက်တာပဲမတောက်ဘူးလားအဲ အိမ်ရောက်နောက်ကျနေရပဲနောက်ကျလို့ရှင်မိုးချုပ်ရင်မိုးချုပ်ရင်ကာလဒေသလည်းမဟုတ်နဲ့အဲအမြန်ပြေးဖို့ပဲမိရထားပြီးတောက်ပြန်တာပဲတောက်ဘူးလားတောက်အဲဒီတောက်တဲ့အခါကျတော့အဲအေးဆိုစေအိန္ဒိယမျက်နှာချီချီသာသာပဲလားလို့တခါကျွဲတခါတစ်တို့မေးကြည့်မမဲ့ရွယ်ပြီးမျိုးလုံးမျက်စံပြူလာတာပဲဘယ်နဲ့ကြောင့်လုံးလုံးမဲတော့လောင်လို့ဖြေရမှာပဲသဘောကျဗလားခိုင်းတခါဓမ္မတွေခင်ဗျားတို့ ဒီစုဟာတော်တော်ပြည့်နေတယ်အဲ့တော့ခေါင်းကပြောခဲ့တယ်ဒီဘက်ကတဏှာဥပါဒံကလည်းမီးရထားတဲ့ခန္ဓာကြီးကလည်းခန္ဓာသင်သင်နဲ့မီးတွဲကြည့်အခုရတာဘယ်တော့အလုံးရစမ်းအရိယာမျိုးလုံးတက်ရှိပါအရိယာမျိုးလုံးတက်ရှိပါခင်ဗျားတို့ခန္ဓာထဲမှာဘာလဲဘာများရှိတယ်လို့ဆိုတော့မီးနဲ့လောင်စာပဲရှိသစ္စာဖွဲ့လိုက်တော့မီးရသမှုရိယသစ္စာ သဘောကျခန္ဓာ၅ပါးကဒုက္ခသစ္စာဒါပြန်ခန္ဓာ၅ပါးဒီတော့ချင်းမေးလို့တော့သမုဒိယသစ္စာကိလေသာတရားပေါ့ဗျာဒါသာလည်းရှိနေတော့ဩတို့တဏ္ဍာမှာဗာများရွှေတွေငွေတွေများရှိနေသလားမင်းနဲ့ခင်မဲ့ဆက်တွဲနေကြသလားလို့အကဲခတ်တကယ်ကျွတွေ့ပလားဘာနဲ့ဘာတွေ့လဲ အဲ့တော့အရိယာမျက်လုံးတက်ပြီးကြည့်လိုက်တဲ့အခါကျတော့ဩဒီဝတ်ပဲတော့ကျွတ်ပါမလို့မလားဘူးလားအရိယာမျက်လုံးတက်ကြည့်တော့လေအဲ့တော့အရိယာများကြတော့ဒီတရားဓမ္မတွေစဉ်းစားကြည့်ဟောဒီမင်းကြီးမိသားအရိယာတွေတောင်မှထင်းကကြံနေတော့ဒီထင်းကြီးထားနေရတာသူတို့ဆက်စုဒီထင်းကြီးထားနေရတာပါ အဲ့တော့သူတို့ဒီရင်းကြီးကိုနောက်ဆုံးဝိစွန့်ရတော့မယ်နောက်ခန္ဓာ၅ပါးကြီးနောက်ဆုံးဝိစွန့်ရတော့မယ်ဆိုလို့ရှိရင်ဘယ်လောက်များဝန်းတာမယ်မင်းကြီးမိသားပုဂ္ဂိုလ်တောင်ထင်းထားနေရသေးတော့တကအောင်ဝန်လေးပြီကျွတ်တော်လုံးမင်းနဲ့ထင်တွဲကြီးဆိုတဲ့အိန္ဒိယကိုတစ်ခွက်မှပါတော့ပါရဲ့လားတကယ်ကျွဲသဘောကျတယ်အဲအိမ်မှာတရားဓမ္မတွေဘာများဖြစ်နေကြတော့ဒီကနေအရိယာမျိုးလုံးတိုက်ကြည့်စမ်း မိလောင်နေကြအဝေးကလောင်လားအတွင်းကထားတောက်နေတာဒါဘ누구ကပြောပြောငြိမ်းမှာမလားအဲသူ့ဟာသူမဲ့အထုတ်ရင်ငြိမ်းမယ်သူ့ဟာသူအာမထုတ်လို့ရှိရင်အဲ့တော့ဒကာဓမ္မတို့ကိုမိကိုငြိမ်းမှရတာအစေခံငြိမ်းလို့မရပါဘူး ဒါကြောင့်မက်တရားရတယ်ဆိုအမြပေးလို့မရဘူးပြောသဘောကျမက်တရားရထားတဲ့ပုဂ္ဂိုလ်ရော့ရင်မဲမဲယူတော့လို့ဆိုတော့မင်းလည်းကိလေသာသိမ့်တော့လို့ပေးလို့ရတယ်မရပါဘူးအေးဒိဋ္ဌိဒါနကုသိုလ်သီလကုသိုလ်တွေကတော့ပေးလို့ရတယ်သူကတော့ဖြင့်ဘာဖြစ်လို့တော့လို့မေးတော့သူမင်းနဲ့သူထင်းနဲ့လောင်းနေတာကိုကိုယ့်မက်ကသူဝန်နဲ့ပေါ်နိုင်ရလားမပေါ်နိုင်လေရဒါမြပေးလို့မရလို့ဆိုတော့သိချလိုက်တယ်မသိချဘူးလား အဲ့ဒါကြောင့်ခင်ဗျားတို့မိမတွေကလည်းပါလင်ခမွန်ငဲ့မနေနဲ့ကိုမိကိုကိုမိနဲ့ကိုလောင်စားဖြစ်နေတာကိုကကိုညှိယောက်ျားတွေကလည်းပါမရတွေငဲ့မနေနဲ့တခါကြွေရဘာလို့အောင်ကိုမိကိုမနဲ့ညှိရမှာသူများမက်ကကိုလာညှိလို့ကိုမက်ကသူများညှိလို့မရတာလည်းခင်ဗျားတို့ခဏခဏပြောတယ်ရာဟုလာထမ်းမခေါ်နိုင်လို့ရာဟုလာဟောဒီပါဠိလေးပြက်ပြီးတယ်ကွာဒီတိုင်းကျင့်စမ်းပါအောင်လုပ်နေရ မလုပ်ရဘူးလားအဲ့ဒါတွေထောက်ကြည့်တော့ခမရတို့ကအိုးယောက်ျားလို့မိန်းမရတာပဲအမှန်တချို့ကရှော်နေတာပြောမိမလုံနေတဲ့ယောက်ျားရတာပဲမင်းတို့ကငတို့ရတာတဲ့ဥစ္စာနဲ့ပဲမင်းတို့လည်းလုံနေမင်းတို့လုံလေကွာပြန်မြလာအထူးထူးပေါ့တဝက်စီပေါ့အဲ့ဒါဒါနသီလကံတော့ဟုတ်ပါတယ်ဒီမဲ့စကားကတော့မရဘူးသဘောပါကြမဲ့စကားကတော့မရဘူး ဒါပြန်ဒကာဓမ္မတွေကောင်းကောင်းရှင်း납ဗလားရှင်းပါဘူးဩကိုလုံးမကိုရတယ်မှန်ပါဘူးမဉ္ဇဏ်တွေကလို့ရှင်သူတော်ဘာသဏ္ဍာန်မှာကိုကပေါ်စီသတိနဲ့မရဘူးရပါမလားကဲဒါဖြင့်ဒကာဓမ္မတို့နိဗ္ဗာန်ဆိုတာပြိဿသမုပ္ပါပြတ်ပြတ်တော့ဘယ်ကစပြတ်တုံးမေးတော့မိကစပြတ်ဟောဒီရှိကခန္ဓာ၅ပါးတစ်ပါးပါဖြစ်ဖြစ်ရှုလိုက်ရှုလိုက်တဲ့ဒီကမက္ခင်ကပေါ်မလာဘူးပေါ်လာတဲ့ဒီက တဏှာဥပါဒံဆိုတဲ့ကိလေသာမီးကမငြိမ်းဘူးလားမငြိမ်းပါဘူးဒီဘက်ကခန္ဓာလေးတော့ချင်းကပေါ်သေးရဲ့လားမပေါ်ပါဘူးမပေါ်တော့မီးသိမ့်ရေချင်းချင်းချင်းကုန်တာပဲနိဗ္ဗာန်ခဏပါလားဒါဖြင့်ရှေးစာဆိုတိုင်းဆိုရင်ဖြင့်ဟုတ်လားမင်းရဲ့ဒုက္ခသိမ့်တာပဲဟုတ်လားသဘောကျပြီနော်ခန္ဓာသိမ့်လေဒကာဓမ္မတို့သိတဲ့အတိုင်းတဲ့ဆင်းတဲ့ကုံတာနဲ့မင်းကနင်းရ ဘေးပုံနာတဲ့မင်းသေးကြမှာပါကွာလေရှိကမိဘကြီးကြီးသားမှာဗာမိလို့ခေါ်မလို့အိုးတော့ထင်းသစ္စာလောင်နေမိဖြင့်ထင်းမိဖို့ဝါကဝါလောင်နေမိဖြင့်အဲနောက်ရှိကလောင်နေမိဖြင့်ဘဲကွာနောက်ရှိကုန်ပြီကွာဆိုတော့မင်းနေမငိမ့်ပဲငိမ့်နေမိပဲသွားတော့ငဲတော့ဘယ်နဲ့ဆုံးဘဲမှမသွားဘူးဒါဖြင့်ပုံနာကဘယ်သွားတော့ငဲတာဘယ်နဲ့လို့ဖြေ ငိမ့်နေပြီပဲသွားတော့မေးတော့ဒကာဓမ္မတွေပဲဘယ်နဲ့ဖြေဘယ်မသွားဘူးလောင်စာသိရင်မိငိမ့်တာပဲဘယ်များသွားသေးလဲအဲပရိစ္ဆေသမုပ္ပါသဘောကြတော့ဩဒါရီအကုန်မရှိတာကိုလောင်စာသိရင်မိငိမ့်တာဒီမိကမငိမ့်ဘူးလားဒီလောင်စာမသိဘူးလားဒါပြန်နိဗ္ဗာန်ဆိုတာဘာပါလဲဒါပရိစ္ဆေသမုပ္ပါနားလဲတဲ့ပုဂ္ဂိုလ်ကိုရှင်းတာဒကာအောင်နဲ့မရှင်းကုန်ရှင်းဘူး ဒါပြန်သံမင်းသားလူနိဗ္ဗာန်သဘောကျဖို့ဘယ်နဲ့နေကြမလွယ်တော့ပါဘူးတခါကျွေးရမလွယ်တော့ပါဘူးရိုးရနိဗ္ဗာန်တော့လွယ်ပါလိမ့်မယ်တကယ်ဆိုရင်နိဗ္ဗာန်ကြတော့အမတန်ခက်ပါလိမ့်မယ်ဆိုတာအခုခမရတို့ဒီပုံနာကို၃ရက်ရှိပြီဟောနေတာဒါဒီနေ့ဟာတော်တော်ရှင်းတဲ့နေ့ပဲမရှင်းရသေးဘူးဩဒါလည်းနိဗ္ဗာန်ဘာမှမရှိတာလားဆိုတော့ဩ မင်းနဲ့လောင်စားတယ်မရှိတာကိုငြိမ့်အေးတဲ့နေရာကတော့ရှိငြိမ့်အေးတဲ့တတိကတော့ရှိပါဘူးဟောဒါပြန်နိဗ္ဗာန်ဒီငြိမ့်အေးတဲ့သဘောကိုနိဗ္ဗာန်ဆိုတာကိုသဘောကျနိဗ္ဗာန်ဆိုတာဘာပါလဲဒါပဲငြိမ့်အေးတယ်ဆိုတာဒီဘယ်လိုကြောင့်ငြိမ့်အေးပါလိမ့်မလို့ဆိုတော့အိုးထင်းရကုန်မီးလည်းသိငိုးဗျာထင်းရကုန်မီးလည်းသိတော့ပါဗျာ ဩဒါကဒကာသစ်တို့ရမ်းပြောတာလားပရိစ္ဆေသမုပ္ပါဖြတ်တာကိုသဘောကျလို့လားကြည်ကြည်ကြည်ဒီဘက်ကခန္ဓာ၅ပါးကိုဖြစ်ဖြစ်ရှုလိုက်တော့ဒီကမက်ဖြစ်မလားဘူးမက်ဖြစ်လာတယ်ဒီဘက်ကနောက်ကမက်မလာရင်တဏှာဥပါဒံလာမှာမဟုတ်လားကဲတဏှာဥပါဒံနှစ်ခုလာသေးလားမလာတာကမိသိမ့်ဟုတ်လားဒီကခန္ဓာသိမ့်ဒီကမင်းငိမ့်ဒါကမင်းငိမ့်တာခန္ဓာသိမ့်တာ ဘာခေါ်ကြမင်းငိမ့်တာရဲ့အဲ့ဒါဘာခေါ်ကြလဲဘယ်သွားတော့ဘယ်မှမသွားဘူးဆိုတော့ပုံနာမေးကရှင်ဗျာတဲ့ဒီတဏှာဥပါဒံထုတ်တဲ့ပုဂ္ဂိုလ်ဘယ်သွားတော့မေးတော့မခက်ဘူးလားမသွားလဲနေလားလို့မေးပြန်ဒီလိုလည်းမမေးနဲ့သွားကြည့်တယ်လည်းမသွားကြည့်တယ်လည်းလားလို့သူဆက်မေးပြန်တော့ဒီလိုလည်းမမေးလို့မဖြစ်ဘူးတပည့်ကြအဲမသွားကြည့်တယ်လည်းသွားကြည့်တယ်လည်းလားလို့မေးပြန်တော့ ဒီလိုလည်းမဟုတ်ဘူးဘုရားကိုဖြေရမှာဘူးဒါငားလည်းမဖြေတတ်ကြမှာသဘောကျအဲ့တော့ဟိုဘုံသားကဒုညာတုံးပြီလို့ဆိုတာတုံးတဲ့မတုံးတဲ့မင်းတုံးမှာပဲကွာမင်းပြိဿသမုပ္ပါကလည်းနားမလဲဘူးတဲ့ပြိဿသမုပ္ပါနားလဲတဲ့ဆရာကလည်းမင်းကနေပြီဘူးတဲ့ဒီလိုနားမနေတဲ့လူကဒီနိဗ္ဗာန်ဘယ်သဘောကျမလို့ကွာသဘောကျလား ဒါဖြင့်ဒကာဓမ္မတို့နိဗ္ဗာန်ဆိုတာနည်းနည်းခက်ခဲတယ်လို့ဆိုတာသဘောကျအမှန်တရားသိမှုနည်းနည်းခက်ခဲတဲ့နိဗ္ဗာန်တရားဆိုတဲ့ဥစ္စာဒကာဓမ္မတို့ကြီးတာတော့ကြားဘူးလိမ့်မယ်ကိုယ်တိုင်တော့ဖြင့်ဘယ်လိုမသိပြီဘူးအခုတော့ကြီးတာနဲ့ဟုတ်သေးလားဩသိပြီဗျာအခုတော့ဒီကမင်းနဲ့အားထုတ်လိုက်တော့ဒီကတဏှာဥပါဒံဆိုတဲ့ကိလေသာမီးတွေဘယ်နဲ့နေလဲ ဟင်းမင်းကြီးတာမင်းကြီးတော့ဒီဘက်ကခင်းနေကလာသေးလားဟင်းဒါဖြင့်ခန္ဓာသိမ့်တယ်ဒီဘက်ကမင်းကြီးမင်းကြီးခန္ဓာသိမ့်တာပဲနဲ့ခေါ်ဒါဖြင့်နိဗ္ဗာန်ဆိုတာလေမင်းနဲ့ဒကာဓမ္မတွေခင်းနဲ့သိမ့်သွားတဲ့ခါကြလို့ရှိရင်မင်းမရှိတဲ့နေရာ30ဆယ်ပါးတော်နည်းတို့သိမ့်ရနိဗ္ဗာန်ဆိုတော့ခေါင်းကဒီအားထုတ်တဲ့ယောဂီဟာဒီမှာဖြစ်ရတော့မယ် တပည့်ကြဒီမညာအထုတ်တဲ့ယောဂီဤနေရာဌာနဒီရောက်ရတယ်သူစုတွေဒီနေရာရောက်ရဘယ်နေရာပါလိမ့်လုံးမေးတော့ဩလောင်စာသိရင်မင်းကြီးတဲ့နေရာသူ့နေရာပါမစွန့်နိုင်ဘူးလားဒါဖြင့်ခမည်းတော်မန္တလေးပူလွန်းလို့ဥမာမမေမြို့တက်နေတယ်လို့ဆိုတော့ဩဒါဖြင့်ဒကာရမတွေမန္တလေးအပူတွေကပြန်ကုန်သိပြီမင်းမြို့အေးတဲ့နေကြ ပေါ့ဗျာဒီမှာလည်းခင်ဗျားတို့ဒုက္ခတွေဂုံသိမ့်ပြီးဒီကာလမိတွေဂုံသိမ့်ပြီးဒီကာလဒုက္ခငြိမ်းမိသိမ့်တဲ့နေရာကိုခင်ဗျားတို့ဤနေရာဌာနလို့မှတ်ပါသဘောကျဒါဖြင့်ဒီတိုင်းရောက်မှလားဆိုတော့မဲ့နဲ့ဖြတ်မရောက်မဲ့နဲ့မဖြတ်ရင်သဘောပါလားဒါဖြင့်ဓမ္မတို့ရှင်းပိုင်းရှိပါတာဒုက္ခသစ္စာပဲအင်းရှုညာက ဟောဒီတဏှာဥပါဒံချုပ်တာကိလေသာသိမ့်တာနောက်ခန္ဓာ၅ပါးမလာတာကဘာလဲဒုက္ခငြိမ့်တာတပည့်ကြဒီကဒုက္ခသစ္စာရှုတာကဟောဒီနှစ်ခုချုပ်သွားတာကသမုဒိယသစ္စာနောက်ခန္ဓာချင်းနေကုန်ပြောက်တာကနိရောဓသစ္စာဆိုတာသဘောကျအဲ့ဒီသစ္စာလည်းသဘောကျမှာဩဒါဖြင့် ထိုးလုံနေတဲ့လူကအလုံးမှန်တက်တက်ပါလားပေါ်လာလေဘူးလားအမှန်တမှန်တဲ့အလုံးဆိုတာသက်သေးကံလုံလောက်ပါလားကဲဒါဖြင့်ဒီအလုံးမှတပါနိဗ္ဗာန်ရောက်ကြောင်းရှိသေးရဲ့ရှင်းပြီနော်ဒါနိဗ္ဗာန်နဲ့နဲ့ခက်ခဲတယ်ဆိုတာသဘောပါဘုရားနည်းနည်းပုံကိုပဲဘုရားကဟောတာရှိသေးတယ်ဒီပုံနာကိုပဲဆက်ဟောလိုက်မယ်ကဲယနေ့ဒီရင်တော်ကြလို့ ကဲဒါဖြင့်ဒီလုံးမှတပါနိဗ္ဗာန်ရောက်ကြောင်းရှိသေးရဲ့ရှင်းပြီနော်ဒါနိဗ္ဗာန်နည်းနည်းခက်ခဲတယ်ဆိုတာသဘောပါသို့တော့နည်းနည်းပုံကိုပဲဘုရားကဟောတာရှိသေးတယ်ဒီပုံနာကိုပဲဆက်ဟောလိုက်မယ်ကဲယနေ့ဒီရင်တော်ကြစို့